ပိပရတံဟင်းဤအရာသာကိုနာဝိဇာနာတိယထာမတိရကေတုတိတဲ့ရောင်းမဟာဘလောက်ပဲဟင်းကိုပွေးနေနေဟင်းအရာသာမတိရလို့ပဲပဋိသင်္ခေသိတာလည်းညံ့လာပြီးပညာကြားမှုပြည့်ပြည့်မှုလည်းမရှိဘူးဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာပညာရှိသူတော်ကောင်းနဲ့တသက်လုံးပေါင်းပညာရှိစိတ်ဓာတ်ဒီမှာမရှိဘူးတဲ့ပညာရှိတရားဒီမသိဘူးတဲ့ဝမ်းနဲ့လျာမကောင်းလား အဲ့လိုအဖြစ်မျိုးများရောက်ရဘလောက်ဝမ်းမျိုးကောင်းလဲ။ဗံဃေစိတ်ကယုံဉာဏ်လကပညာဘုထံတသက်ပညာမိခံရလဲ။မောဟဖုံးပြီးမှောင်အတိမှုမတိမတိတော့မောဟဖုံးတော့မှောင်ကြဉာဏ်မှောင်ကြမောဟဖုံးပြီးမှောင်အတိမှုမတိတရား ရောင်မလာညာလာအပြစ်တွေဒီဆောင်မချပေးပြီလားမေးတယ်နော်မေးတယ်ပြေရောပြေပြီလားဖတ်ကောဖတ်ဘူးလားဘယ်မှာတွေ့ဘယ်မှာဖတ်ဘူးတော့ချင်းရဲ့အခြေလေးဗုဒ္ဓဘာသာမှာပါဠိပြီးတဲ့နော်အခြေလေးလက်ခံ ကြောက်ပြီးမှန်ပြီးတဲ့အခါကျတော့ဒီဆောင်တော့လေကျော်လို့သွားရောင်းမအလားဟုတ်လားอืมဟောတန်ဒီစိတ်ကယုံလကပုညဘုထံခါတယံမြအဲတသက်ပန်းမြမိခံရလေ မောဟဖုံးသည်မောင်အတိမျိုးမတိတရားရောက်မှလာညာလာအပြစ်တွေ အမှန်တကယ်ရတာဘူးနော်ဘုန်းကြီးမရရအောင်လို့မေတ္တာနတိသိဉ္ဇေယူပဏိတံတဝိရိပါပတိခိတံဗာမံဝိဝါနာပတိဇိညာပုပရတံယထဝေပฏิပန်လေအခြေခံပညာရှိသောပฏิပန်ဉာဏ်ရှိသောပုဂ္ဂိုလ်သည် မဏိတံပညာရှိကိုမုဟုတ်တမတိတခဏလေးသောမှလည်းသေတိရူပတရိယကိုဝေရှိကများအားတောထောအခြေခံပင်ကိုဉာဏ်ဖြင့်တင်ကိုစိတ်ဓာတ်ကောင်းသောပုဂ္ဂိုလ်သည်ဓမ္မတရားကိုခိမ့်မှန်လျင်စွာဝိဇာနာတိတိအခြေခံပရိသန္ဓေဉာဏ်လည်းရှိလို့မလို့ပင်ယမှုနာကြမှုဆရာသမားကူမနာကြမှု နာဂံလည်းရှိတယ်ခြေကံစိတ်တယ်လည်းကောင်းတဲ့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းထံခဏလေးကြည့်လို့ခဏလေးမြည်ခံလိုက်ရတယ်ဆိုလို့ရှိရင်လည်းတဲ့တရားကိုချက်ချင်းသိကြတာပဲတဲ့ဘောဓိပုဂ္ဂိုလ်ဒီဓမ္မတရားကိုထိတ်တန်လို့ဇာဝိကနာပိတိဤပြညာဘောဂဝိနိမိက ယုံမှာစာသည်ပုပရတံဟိအရာပါကိုဝိဇာနာတိဥဝပုတတေတေတိတဲ့ဟောဘာပြောတာလဲမနိဗ္ဗာန်ကိုပြေခံလဲပါတယ်ပညာရှိတာမိဘခါကောင်ဆရာသမားကောင်နဲ့တွေ့လို့မလို့ဆိုဆုံးမကိုလည်းလိုက်မှာရတော့ မူလဘုရားလည်းစိတ်ကောင်းစိတ်ဓာတ်ရှိတယ်စိတ်ကောင်းစိတ်ညာရှိတယ်ဆိုတော့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းကိုတခဏလေးတို့လို့တခဏလေးထိတက်လိုက်ရရင်တော့တဲ့အဲ့ဒီပညာရှိသူတော်ကောင်းထံကတရားတွေအများကြီးပြီးသွားတာပဲတဲ့။ဒါနဲ့ဒီလိုလို့ဆိုတော့ရှာနဲ့ပြီးတယ်တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးရှာဟာဟင်းဤအရာကိုသင်္ညာပြည့်တယ်လို့ပဲဒီပုဂ္ဂိုလ်ဟာတရားသင်္ညာပြည့်တယ်။ ကြာပေါ်များအင်္ဂနာကောင်းတဲ့ဟင်းလေးတစ်ချက်ကလေးပို့လိုက်တယ်ဆိုလို့ရှိရင်အကျော်ပေါင်းတစ်ထောင်စိတ်မသွားဘူးလားဟုတ်ကလားစိတ်မသွားဘူးလားမလီကောင်းရတာမလီပါဘူးပြက်ခနဲ့လုံးလို့ရသေးတယ်လူလုံးလို့ရသေးတယ်ဟုတ်ကလားအဲ့ဒါမကောင်းတဲ့အခါကျအဲ့လိုလုံးကြလား ပယ်ခါတာများပါတိုးပြီးတဲ့ခါကျတော့ဘဝကြီးဟာပြီးဆရာကြီးထုတ်နေပြီလားဟုတ်ရလားမကောင်းတာတိုးပြီးတော့အဲကောင်းတာတိုးပြီးပြီဆိုလို့ချင်းနည်းနည်းလေးကြာလေးတော့ငါလည်းပြက်ပြက်နေမှာမပြတ်ပြောက်ပြနေနော်အဲ့လိုပြောနေတယ်ဆရာကအရသာဒီလိုတလို့တဲ့အကျေကံစိတ်ဓာတ်နဲ့မိကောင်းဖာကောင်းဆရာတနာကောင်းမုတ်ကောင်းဆရာကောင်းနဲ့ပေါင်းပြီးတော့ပုံကိုမြတ်ပညာရှိတဲ့ကောင်းခဏ မိခံရတယ်ဆိုလို့ရှိရင်တရားကလင်းလင်းလင်းပြီးသွားတယ်မဟုတ်ဘူးလားဘဝဝတရားတွေမြတ်စွာဘုရားဟောတာသိမှန်တာပဲလူတွေကပရိမထားကြလို့ပရိထားအောင်မြတ်စွာဘုရားဘဝဝတော့ကနေပြီးတရားတွေထုတ်ပေါ်ပေးတာမန္တေစိတ်တမြင့်မြတ်လကဘုရားဘုထံတပတ် သူမြတ်သူမြတ်ဗုဒ္ဓံခါတရားမြတ်မြည်ခံရလဲခဏဖြင့်ပင်ဉာဏ်တိမျိုးရဲ့တဝင်တရားရှာအလားမြန်လားအယူလေမန္လေစိတ်ဓာမြင့်မြတ်လကသူမြတ်ဗုဒ္ဓံခါတရားမြတ်မြည်ခံရလဲတခါတရားလို့ခဏလို့မြည်ခံရတယ်ဆိုရင်တော့ ဖြစ်ပြီးဉာဏ်တော်ဝင်၍ချက်ချင်းတရားတော်ဉာဏ်တော်ဝင်သွားတယ်။ပြီးရင်အလားပြီးရင်တရားရှာအလားများလာအကျိုးတွေမန္တေစိတ်တမြင့်မြတ်လကဘုညတေထံခတယံမြမိခံရလေခဏဖြင့်ဘုံဉာဏ်တော်ဝင်၍ပြီးရင်တရားရှာအလားများလာအကျိုးတွေ တမီးရနားတော့မင်းတို့ဒီကလုံးလေးတော့မှားပုံရတယ်။ဒါကြောင့်ဆိုဘုန်းကြီးဆိုရတာအရတာမတွေ့ဘူး။အဲ့ဒါအမှန်တိကျင်လို့ရှိရင်အခြေသေးဒုဒ္ဒဘာသာပြန်ကြည့်လေနော်။ဆိုတန်တေစိတ်ကမြင့်မြတ်လက်ကပူမြတ်တို့ထံဘာပယံမြမိခံရလော ဖြင့်ပင်ဉာဏ်တော်ဝင်၍သိဉာဏ်တရားရာအလားညာလာအကျိုးတွေဘန္ဒီစိတ်ဓာတ်ဉာဏ်လက်ကပညာဘုဒ္ဓံ ပေါ့ဒါမှဩဒါတွေပါတာကိုငါတို့မသိဘူးဟဲ့အဲ့ကြမှာပြန်ဖတ်မှာမဟုတ်လားမဟုတ်ဘူးလားဒါဒါရမေကလည်းဘုန်းကြီးညာလေးကမှညာဟောရတာအခြေပြုဒုက္ခပါလားကြီးပဲအဲညာလုံးအခြေပြုဒုက္ခပါပါတရားဘုန်းကြီးဟောရတာဒါအခုဒီဘုန်းကြီးကတော့ဒီဟန္နာအရှင်မြတ်ကိုသူတော်ပညာမှန်တန်လို့မသိအဲသူတော်ပညာမှန်ပြီးတော့လည်းမနာလိုစိတ်ဖြစ် ကိုရောသူများရဲ့တရားကိုမနာကြလို့နားခါတယ်။ဒါကြောင့်မလို့သူမျိုးသူရောသူများကိုငြင်းငြင်းနှင်လို့တဲ့အတွက်ကြာပြီးတော့အရှင်ဘုရားကိုရောမင်းကကိုရောကိုတကြီးတော်ကစောက်တယ်မလား။အရှင်ဘုရားဒီနေ့အဲမဆောင်ကြလို့ချင်းဆောင်ရကြပါတတိတော်ကဆွမ်းစမ်းနေတာရှင်ပြချီးတာနေတာကောင်းတယ်။ဟဲ့လို့ပြောတာ အဲ့လိုပြောတာမြင်းပြက်ဘူးလားမလို့တကယ်ပြက်ပြီးထားပြရပဲအရှင်ကတတိယတကလှူတဲ့တင်ကဝင့်တဲ့အခါဘာမှမဟုတ်တော့ဗလာကိုရီနေတာကောင်းတယ်ဉာဏ်နာရှင်များကတော့ငြိမ်းလို့ဒီတရားကိုရှုနေတယ် သားဖြစ်နေလို့ဟုတ်ကလားဘယ်ပြီးသားဖြစ်နေလို့ဒီလိုလုံးကဒေါသမပေါ်ဘူးလဲမတရားသေးပြီးလဲပြီးမခံထားဘူးဆိုလို့ရှိရင်အဲ့လိုပြောရင်ထမထိုးလေလားအဲထထိုးလို့ထထိုးပြီးဆိုဘုန်းကြီးကလည်းနှစ်ပတ်နှစ်ပတ်လုံးလို့တော့မဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်ဖြစ်စေတာဖြစ်ကောင်းလားဟုတ်ဖြစ်စေအဲ့ဒီကနေနောက်ကြတော့ရောက်ရတဲ့ဗုဒ္ဓဘာသာတွေကကိုယ်ကိုယ်ကိုယ်မှာဟုတ်လား အဲအဟုတ်ခွန်ကြီးတဲ့ညီတဲ့ဒကာတော်ကလည်းပြောမှာအေးကျွန်တော်တို့မောင်ပါတို့လူပန်းရလားအေးဘာလို့လဲဆက်ကြလဲအေးတဲကြောင့်ညီမဆက်တဲ့ဟင်းကအာဒီလိုဟာမှကြိုက်တဲ့ဒကာတော်ကလည်းရှိသေးတာကိုဟုတ်လားအဲအဲ့ဒီဒကာတော်ကကြတော့အဲ့ဒီခွန်ကြီးကတော်ပဲရှိမှာဒီဟာနာကြောင့်ကျင်းနေမှာမဟုတ်ကိုယ်တော်ကြီးကမလောက်တလိုက်နဲ့စကားလည်းမပြောဘူးအဲ့ဒါရှိမှာကျင်းနေမှာမဟုတ်ဘူးအဲ့တော့အဲ့ဒီဘုရားညီတဲ့ဒကာတော်ကလည်းရှိအောင်မှာ အဲဒီဘုန်းကြီးကြီးနဲ့ဒကာရဏလည်းရှိသေးတာအဲဒီခါကျဘုန်းကြီးကမောင်းနေဒကာဒကာရဏရဲ့လည်းမဆန်းကြလုံးရမှာပဲအဲ့ဒါဒီမခံမှုကစဖြစ်တာဟုတ်လားအဲ့ဒါဒီခံတာကောင်းလားမကောင်းဘူးလားဒီကောင်းအများကြီးကောင်းခန္ဓာဘယောနာဝိသတိမြတ်စွာဘုရားဟောထားတယ်ခန္ဓာတိခံရင်းနဲ့ဘုံရောပူလွန်သောတရားဝိနာဝိသတိမရှိပူလွန်ရင်းရတဲ့တရားဝိနာဝိသတိမရှိတဲ့ဟောတိခံမှုတဲ့ဘုံနဲ့တရားမရှိဘူး လောင်းကလေးမြတ်စွာဘုရားပြီးခန္ဓာဘုန်းကြီးပြောပြီးပြီမဟုတ်လား ပိန်ကိုတပိတော့စကားခေါ်လာတော့သတ္တပိန်နဲ့ရိတ်နေအစားဒဇိမုံနဲ့ညှပ်ပြီးကိုရောကပိန်နှုတ်တာကပေကောင်းသေးတယ်တပိကပါနော်ဒဇိမုံနဲ့နှုတ်ရမလဲဒီလိုမျိုးအဲ့ဒါတကယ်နှုတ်တာအိန္ဒိယမှာအခုလည်းပဲအဲ့ဒီဒဇိမုံနဲ့ကပိန်ဆွဲနှုတ်တဲ့ခိုင်းမှရှိသေးတယ် တဲ့လက်ထက်ကတော့မိဂန္ဓနတပိဋ္ဌကောင်းလို့ခေါ်တယ်မိဂန္ဓကောင်းနာလို့ခေါ်တယ်အခုတော့ဂျိန်းကောင်းခေါ်တယ်ဂျိန်းဘာဘာလို့ခေါ်တယ်အဲ့ဒီဂျိန်းဘာဘာမှာဘုန်းကြီးတွေရဲ့မေတ္တာတွေရောဘုန်းကြီးလို့မေတ္တာလောက်ပြီးဆိုလို့ရှိရင်ဝိုင်းပြီးတော့အဲ့ဒါဒလိမိတ်တွေနဲ့ညှက်ညှက်ပြီးတော့ပြင်လောက်ပြရတာအဲ့ဒါမြင်လို့ပြောတာကဒီလိုလားတော်တော်မဟုတ်ရဲ့ယူဆပြီးတော့ပြောတဲ့နိုင်ငံမှာဘုရားအဲ့ဒါတော့မတော်ဘူးဘယ်လိုလဲလဲဆိုတော့ ကိုရောဒီလိုတော့ဘာကြီးလာတော့ညောင်ကောင်းတော့အိမ်မဲ့ကကိုရောမြေကြီးတော့အိတ်တာပုံကောင်းနေဟောဟိုင်ဘယ်နဲ့ထလဲဒီကိုရောဆဲတာဒီကျဆဲတယ်စဉ်းစားမယ်အစားဘာစားရမလဲတော့ရှိပါမယ်တော့နော်ဟုတ်ဒီကလေးကကလေးလိုက်ပြောမှဒါအတိတ်ပဲပြိတ်တော်တယ်ပြောလို့ရပါရဲ့စဉ်းစားမယ်အစားအစာဟောင်းစားဟောင်းမရဘူးလားရတယ်ဒါမှမဟုတ်ပြိတ်တော်ရလား ပြင်းပြင်းထန်ထန်ရုပ်ရုပ်ရင်းရင်းပြောတာဆိုတော့ဒီကလေးနိုင်ချလိုက်မှာရောဘာမှရောအင်းဒီကတော့သိထားပေါ်တော့တာအဲ့ဒါကြောင့်ပြောရတာဒါကြောင့်မလို့ကြမ်းနေတယ်လို့ပြိဿပြိဿကပြင်ခွင့်လို့ပြဟုတ်ကဲ့လားခွင့်လို့ပြရမလားဒါကြောင့်လည်းဆိုတရားပဲကိုဒါကနောက်တစ်ခုကဒီလိုတော့ကလူတော်တင်ငန်းဝတ်မဲ့အစပါတော့တယ်သင်္ကန်းတို့ကဗလာကူရင်းနေတဲ့ကိုတုံးလုံးကြီးနေရမှာလေ နောက်တစ်ခုကပါတော့လဲအဲတကူတော့တကားခေါ်လာတော့ဖတ်တာဒီနဲ့ကောင်းရုံနဲ့ကဘာလို့ရမလဲတကူနဲ့နဲ့ဇနီးနှုတ်တော့မလေးအလုံးမလုံးမလဲလို့အဲ့ဒီယုံကြည်ရတဲ့ဂျင်းနဲ့ဒီလာတွေယဟန်ကြီးဒီဘုရားယဟန်ကြီးတဲ့ဒီလာကိုရွတ်တဲ့အခါကျနော်တော်တော်ပိုက်ပြီးကြည့်ရမှာဒါတစ်ချောင်းတစ်ချောင်းကိုဆော့ပြီးပုတ်တာ သတ္တဝိသုဘနဲ့တော့ဂျိန်းဂျိန်းဟန်ဂျိန်းဟန်တို့ဂျိန်းနဲ့ဒီလာတော့မဖြစ်နိုင်နော်နောက်တစ်ခုကပါတော့တပိဓာတကယူလာတော့ညောင်ကောင်းတော့အိမ်ငယ်ကနေပြီးတော့အိတ်တယ်အဲ့လိုဆိုပြီးပေါက်ချက်ပေါက်ချက်နဲ့ပြိတ္တိုက်ဆင်းသွားပါလေရောဉာဏ်မဒီမြပါ တဲ့ရုပ်တော့မှာပဲအဝိဇ္ဇာတော့မှာပဲအဲ့တော့ဖြစ်ချင်ငါသွားမှာပဲဆိုပြီးတော့ရတော့လည်းဆန်းမကြပါဘူးဇာနဲ့ပြန်ကြပါတယ်တခြားတရားဆွမ်းခံပြီးတော့ဆွမ်းဖို့လို့ဒီတရားကြမှာမလို့အဲ့ဒါနဲ့ ဘာကြီးဘုန်းကြီးကဘာကြီးကြည့်တာမထုံတပေးနဲ့ပိန်တွေကြီးနဲ့လုံနေတာအဲကြောင်းရောက်တော့ဘာကြီးလာပြီးတော့သရင်တို့ရတဲ့ဘာကြီးပြန်တော့တော့အဲ့ဒီကညံကောင်းနဲ့ဥလိုက်တာအခုတော့မထားဘူးတခေါ်နေပြောကုန်ပါပြောကုန်ပါအဲ့ဒါဘုန်းကြီးစောစောကြီးကြီးထပြီးတော့တိုက်ရိုးအေးတို့တိုက်ရိုးအေးတို့ရေးထတာလည်းဒီမနေဘူးမသိဘူးတဲ့။တမန်တော်တာလည်းမနေဘူးမသိဘူးတဲ့ ကြောက်စီထောက်တာလည်းမနှိုးဘူးမပြီးဘူးတဲ့ဒါနဲ့ပဲဘုန်းကြီးလည်းထားကြခဲ့တယ်တဲ့ဒီဟာပကာကစဉ်းစားတယ်ဘဝငြိမ်ရှိပါတယ်ဘလောက်အိန္ဒြေပိဋ္ဌာန်နဲ့ဤလုံးနဲ့ပုဂ္ဂိုလ်ဟာဒီလိုတော့ဘယ်တော့မှမဟုတ်နိုင်ဘူးဒီကံကငါဘုန်းကြီးတော့ဒီဟောင်းမှာရှင်ရတော့ ဒီအဝမ်းလေးရှင်မြတ်တော့သူမကောင်းတဲ့စိတ်ထားပြီမကောင်းတဲ့စိတ်ထားပြီမှားလို့ကွာစိတ်ထဲဖြစ်တယ်ဘယ်ဘက်ကတော့မလျှောက်ပါဘူးအဲ့ဒါနဲ့ဒီလိုမျိုးရှင်လာပြီးတော့အရှင်ပြဒီမှာပဲဆင်းလို့မျိုးပါဗျာဘုန်းကြီးအိမ်မှာပဲဆင်းဖို့ပြီးတော့ပြီးတဲ့အခါကျတော့မိလောင်းပြတဲ့လေးကလေးရှင်းတော့ဘုန်းကြီးမော့ပြီးရငါစဉ်းစားပြီးပြီးတော့ဒီလိုပါလုပ်ဖို့လဲပေါ့လေအဲ့ဒါကလည်းဒီလိုကလေးကြည့်ပြီးတော့ ဆင်းဆင်းလေးလောင်းပြီးတော့ရှင်ပြာအာဝဏိရှင်ပြာလို့ရှင်ပြာဒီကြတော့မူတာဟောကြတော့အာဝဏိရှင်ပြာကိုကပ်ပါဗျာဘယ်လိုမှလည်းပြောမဖြစ်တော့အောင့်တက်တဲ့နဲ့ယူခဲ့ရတယ်ကြောင်းရောက်တယ်ကြောင်းပေါ်ရောက်ရောက်တယ်ဆိုရင်ဆင်းနေပြန်ပြလိုက်တော့တော့ဒီပုဂ္ဂိုလ်ဒီလိုဆင်းဆင်းဟောင်းဟောင်းနဲ့ပါနေလို့ရှိရဆက်နေအောင်ပါနော်ဆက်နေလို့မဖြစ်ဘူးဆိုပြီးတော့အပင်းပြတ်တယ် ဒီစိတ်ထဲအကြောင်းမှပဲရှိရလို့အောက်နှိမ့်နေသေးတာကိုဒါကြောင့်လည်းကြောင်းရောက်တော့ကြည့်တော့မရှိတော့ကြောင်းရတော့အဲ့ဒီအာဝါမျိုးအရှင်နဲ့မရှိဘူးဆိုတော့ဒီစိတ်ထဲကနေနေနော်ဘာမှလို့ဆိုမှားလို့ဆိုနေနောင်နာမရပါလားမရပါဘူးလူနိုင်တယ်လူနိုင်တယ်ဒီနောင်နောက်ရှိမယ်နော်ဝမ်းပါတော့အေးမှတ်ကြရောဟဲ့ဒီလိုမှပဲကောင်းဒီလိုရှိတာ အဲ့ဒါနဲ့ဒီလိုအရှင်များရဟန်းတော်သတ္တဗမြတ်စွာဘုရားလက်ထက်ဆိုတာအသက်ကအနှစ်တသိန်းနဲ့အနှစ်တသိန်းတည်းရှိတယ်ဒီယဟန်ဟာအခုဒီအသက်နှစ်ပေါင်းနှစ်ပေါင်းရှိပြီတဲ့နှစ်ပေါင်းနှစ်ပေါင်းရှိတယ်အဲနှစ်ပေါင်းလုံးလုံးတော့ဒီယဟန်ဒူလာဒိဋ္ဌာတော့ဖြစ်ပြနေတာပဲတဲ့ သမာဓိဒုက္ခပညာဒုက္ခမဖြစ်ခြင်းတဲ့အခါကျတော့စိတ်ဓာတ်တွေကကျမ်းမ်းနေတာပဲတိလလောက်ပဲလုံခြုံတာပေါ့လေတိလလည်းတကယ်တော့လုံခြုံမဖြစ်ပါဘူးဒီဟန်ပြန်နေနေတဲ့အခါကျတော့တန်းလို့တော့ရာပွားလိုက်တာဖြောင်းလို့တယ်ပေါ်တယ်မဟုတ်ပါဘူးအဝီဝီတယ်အဝီဝီတယ်ပေါ်ဒီမှာတော့အဝီဝီသွားတာပဲလေအဲဒီအဝီဝီဟာ သူဘလောက်ကြောင်ခံရကြလဲဆိုတော့ကတ္တပမြတ်စွာဘုရားလက်ထက်ကလေးကအဲ့ဒီအဝီဇိမှမြဲခံရတာခောရမမြတ်စွာဘုရားလက်ထက်ကြတော့မြေကြီးကနှေဝနာအထက်တက်လာပြီတဲ့မြေကြီးနှေဝနာအထက်တက်တဲ့အခါကျတော့ခောရမမြတ်စွာဘုရားပြင့်ပြီးအဲ့ဒီအခါကျတော့အဝီဇိမြဲကပြင့်ပြီးတော့တထေးပုဂ္ဂိုလ်တရားအိမ်မှာတွားပြီးတော့လူဖြစ်တယ်တဲ့ အဲ့ဒီတပည့်ရဲ့ကြွယ်တရားအိမ်မှာတွားပြီးတော့လူဖြစ်တော့လည်းပဲတပည့်အိမ်ကစာလမ်းတောက်ဖွဲ့တွေတိတ်ပေါ်တာပေါ့ငငငလေးတော့ကအမွန်ရက်တွေကျွေးတော့မစားဘူးဘာပဲစားတယ်လို့ဆိုမစင်မဲစားတယ်ဝတ်တရားမှာမိရတော့မသိအောင်မစင်မဲစားတယ်ဒါ မစင်မဲစားကနေတော့မိပါလေကမဖြစ်ချင်ဘူးဒီလိုဘဝဘဝကလက်မမဒီဒီတော့စေတဝဲကျင်းနေဖြစ်တော့မှလူမသိလူမသိနဲ့ဒိဋ္ဌိပရဝိဒေရှိအလိုက်တော့မှပဲအဲ့ဒီမှာဒိဋ္ဌိရှင်ဒိဋ္ဌိဟောင်းဖြစ်ပြီးတော့အဲ့တော့မကောင်းကြောင်းကိုဆိုတာဟုတ်လားမကောင်းကြောင်းပို့တယ်အဲတော့ရတော့သူကဒိဋ္ဌိတွေကြီးရေးပို့လို့မြတ်စွာဘုရားကြီးနဲ့ပို့လိုက်ဒုက္ခ အဲ့ဒီဒိဋ္ဌိတွေကိုသိလိုက်တဲ့အခါကျတော့ဒိဋ္ဌိတွေကရောက်တာရောက်တာတော့ဒိဋ္ဌိတွေကဝမ်းသာလို့ပေါ့လေဒီလိုမှမောလနာပတ်ပြောက်သေးတယ်ဆိုတော့ဝမ်းသာလို့ပြီးတဲ့ချင်းပြီးဟောမှုပေးဆင်းရဲကြဆင်းရဲကြတော့ကြောက်ဆင်းရဲပါမယ်အမေဟန်းကြောက်ပါကြလို့ဆိုဟောတန်းညလာတန်းညလာမောမလာပါမယ်အဲ့လိုဆိုတော့ အဲဒီဒိဋ္ဌိတွေဟာကြရာအေးဒီနဲ့နဲ့လာလို့မလို့ဆင်းရဲသွားကြဘယ်လိုမှအကြောင်းမရှိတဲ့အခါကျမှအဲကုရီတွေနဲ့ဆင်းပြီးတော့မင်းကိုနေပါတယ်သာပြီးပြန်တော့လာတယ်။အဲဟိုကြရာတွေပြန်လာတော့ခါတကယ်ဆင်းပြဆင်းရဲမကြဘူးလား။အဲမလိုပါဘူးမကြတော့ပါဘူး။ကြရာပြန်တော့တပိတော်တွေနဲ့ဒီဆင်းစားလေ။အဲမလိုဘူးတပိတော်သာပြီးပါပြီ။မျိုးဝင်နေတိုင်းဒီလိုပဲပြောတော့ဒိဋ္ဌိတွေကပြပိုက်တွေက ဆံရရှိတာတော့ဟုတ်သေးဘူးဆင်းရဲမလိုက်ဘူးအပြန်ကြတော့စဉ်းစားကြဆိုတော့မစားဘူးမလိုပါဘူးပြောတယ်အကြောင်းတစ်ခုတော့ကြည့်ရမယ်ဆိုဒီနေ့ဆင်းရဲတော့ဟောင်းဆံပြီးတော့နှစ်မလောက်ကပြန်ချောင်းကြည့်မှဖြစ်နေဆိုပြီးနှစ်မလောက်ကပြန်ချောင်းကြည့်တဲ့အခါကျတော့ကိုယ်တော်ကပလုတ်ပလောင်းနဲ့လုံးနေတာတွေ့ရဘူးအတော့ကိုအရသာရှိပြီးနေကြရလုံးနေတာတွေ့တော့မှ အတွင်းဆွဲထုတ်ရိုက်ပုတ်မောင်းပြီးတော့နှင်ထုတ်လိုက်ကြတယ်အဲ့တော့ဒိဋ္ဌိကြောင့်လည်းထွက်ပါဒိဋ္ဌိကြောင့်ထွက်ပါတဲ့အခါကျတော့တကယ်တော့တော်တော့သွားပြီးတော့လွတ်လွတ်လပ်လပ်သူထင်လို့ပန်းနိုင်တဲ့နေရာသွားနေတယ်တော်မှာသူကြောင့်မခုံနေဘူးအဲ့တော့သေနာကဘလောက်ကြအောင်ညီညီငယ်ငယ်ဒုက္ခဒုက္ခတွေရောက်တာဘာတရားရောက်လဲ ခိုးတရားကြောင့်မဟုတ်ဘူးလားဟောက်ခိုးတရားခိုးစိတ်ကြောင့်ဖြစ်တာအင်္ဂလန်ခိုးတဲ့စိတ်ငါဥပ္ပဒါမှာဆဲရမည်ဒီလောက်နဲ့ပဲဒီတရားရဲ့အနှိမ့်ဆက်ခံရလို့ရှိရင်အဝီဝိလည်းကြနိုင်တယ်မကောင်းတဲ့ဝိပျိုးတွေလည်းလဲနိုင်တယ်ဆိုတာစိတ်ထဲမှာဇွဲဇွဲမင်းရဲ့နှက်ယူထားပြီးတော့ ဒီဥပ္ပဒဝါကိုလုံးဝအမြတ်ပြပယ်နိုင်တဲ့သတ္တပတ္တိမြင့်မြန်ပုံညာရအောင်ကြိုးစားအားထုတ်ဖို့လိုတယ်။အဲဒီဥပ္ပဒဝါဟာသတ္တပတ္တိမြင့်မြန်ပုံညာရရင်တော့အမြတ်ပြတတ်နိုင်တော့ပဲတဲ့။သတ္တပတ္တိမေဣပေယအိဗာမစ္စရိထေရိမာယတာတိပလာပမေခ6ဖြာမြစ်ပြရှင်ပေခြင်းပထမတဲ့။သမဏခွန်းမှာ စိတ်နှင်းများကိုအမြင့်ပြရှင်းတယ်ဆိုတော့ခေါင်းဆောင်အမသောတာပတ္တိမောဤဒေယအိဗာမစ္စရိထေရိမာယဘာထေပလာပမခါ၆ဖြာမြင့်ပြရှင်းပေခြင်းပထမဒီကအိဗာတရားရှိနေကြတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဘလောက်ပဲအိန္ဒြေပိဋ္ဌာကောင်းနေနေသူ့ကိုသောတာပန်ကိုမှတ်နိုင်မှာလားသမတ်တခုရတဲ့ပုဂ္ဂိုလ်ကိုမှတ်နိုင်မှာလား နတ်နဲ့ဝေးဖြေရနေတာပဲဟုတ်လားဆိုသောတာပတ္တိမေဤတေယဩဘာမေစရိခေဝိမာယဘာဘေပလာပမခ6ကြာမြစ်ပြရှင်းပေခြင်းပထမ ပေါ်အောင်အနည်းဆုံးတတ်တတ်တတ်ပြီးမြင့်မြင့်ပုံမြင်လိုက်တော့ရထားအောင်ပฏิပဏ္ဍရာဝိဒိရရှင်တော်များဘုရားရှင်ကြားတဲ့အတိုင်းပြုမြန်ပွားများကြိုးစားအထောက်ကြခြင်းအပြင်ဥပ္ပါမစ္စရိယမှာအစပြီးတော့ကိလေသာခတ်တုံးကျင်းရင်လို့ဆင်းရဲခတ်တုံးရင်းရမိဘမျိုးလင်းမြန်ကြမြတ်ပြုနိုင်ရပါစေ ဝါရဏနေပြီးတော့အကျဉ်းပေါ်ပြီးတော့စိတ်တရားစိတ်ထားကြည့်ဖို့ချမ်းသာရေးတရားဟောကြတာ Amen.